ခန်းကြီး7အငယ်1မှ4ယောဘုံသည်ယေရုရှလင်မြို့သို့ရောက်သောအခါဣဒရလမြို့ကိုစစ်တပ်၍ နိုင်ငံတော်ကိုရောဗောင်လက်သို့ရောက်ပြန်စေခြင်းငှါ၊ယုဒအမျိုးနှင့်ဗင်္ယာမိန်အမျိုးထဲကရွေးချယ်သောစစ်သူရဲတသိန်းရှစ်သောင်းတို့ကိုစုဝေးစေ၏။သို့ရာတွင်ဘုရားသခင်၏နှုတ်ကပတ်တော်သည်ဘုရားသခင်၏လူရှေမာယသို့ရောက်၍၊သင်သည်ရှောလမုန်သားယုဒရှင်ဘုရင်ရောဗောင်နှင့်ယုဒခရိုင်၊ဗင်္ယာမိန်ခရိုင်၌ရှိသောဣသရေလလူ အပေါင်းတို့အားထာဝရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်မှာ၊ သင်တို့ညီကိုတို့ကိုစစ်တိုက်ခြင်းငှာခြေ၍မသွားကြနှင့်လူအပေါင်းတို့ကိုနေရာသို့ ပြန်သွားကြလော့ဤအမှုကိုငါစီရင်ပြီဟုမိန်တော်မူသောသာရဘုရား၏စကားတော်ကိုနားထောင်၍ယေဟောဗောင်ကိုစစ်မချီဘဲပြန်သွားကြ၏အငယ်9မှ19ယောဘုံသည်ယေရုရှလင်မြို့၌နေ၍ယူဒပြည်၌ခိုင်ခံသောမြို့တို့ကို ပြုစုရာတွင်ဘဲလင်မြို့အေတံမြို့တေကောမြို့ ဗက်ဇုရမြို့၊ရှောကောမြို့၊အဒုလံမြို့၊ဂါသမြို့၊မရေရှမြို့၊ဇိဖမြို့၊အဒေါရိမ်မြို့၊လာခိရှမြို့၊အဇေကာမြို့၊ဇောရာမြို့၊အာဇလုန်မြို့၊ဟေဗြုန်မြို့တည်းဟူသောယုဒခရိုင်နှင့်ဗင်္ယာမိန်ခရိုင်တွင်ခိုင်ခံ့သောမြို့တို့ကိုပြုစုလေ၏။ရဲတိုက်များကိုလည်းခိုင်ခံ့စေ၍၊အကြီးအကဲနှင့်တကွစပျစ်ရည်များ၊ရိက္ခာများကို သိုထားလေ၏။ယုဒအမျိုးနှင့်ဗင်္ယာမိန်အမျိုးသည်အမှုတော်ကိုထမ်းရွက်သောကြောင့်၊မြို့အသီးအသီးတို့၌ ဒိုင်းလွန်လှန်လက်နက်များကိုထား၍အလွန်ခိုင်ခန့်စေ၏ဤဒေလပြည်အရရ၌ရှိသောယေဘရဟိတ်လေဝိသားတို့သည်မိမိတို့နေရာမှ အထံတော်သို့လာကြ၏လေဝိသားတို့သည်မိမိတို့နေရာဖြစ်သော ပိုင်ထိုက်ရာအရက်ကိုစွန့်၍ယူဒပြည်ယေရုရှလင်မြို့သို့ရောက်လာသောအကြောင်းဟုမူကားယေဟောဗောင်နှင့်သူ၏သားတို့သည် လေဝိသားတို့ကိုသာရဖျားရှေ့တော်၌ယေဘရဟိတ်အမှုကိုဆောင်ရသောအရာမှချ၍ မြင့်သောအရပ်နတ်ဆိုးမိမိလုတ်သောနွားတငယ်တို့အဖို့ယေပရောဟိတ်တို့ကိုခန့်ထားသည်ဣဒရေလမျိုး၏ဘုရားသခင်သာရဘုရားကို ရှာလိုသောငါသဘောချသောသူတို့သည်လည်းဣဒရေလခရိုင်များတဲကထွက်၍ဘိုးဘီတို့၏ဘုရားသခင်သာရဘုရားအားရစ်ပူဇော်အံ့သောငါလေဝိသားတို့နောက်သို့လိုက်၍ယေရုရှလင်မြို့သို့ရောက်လာကြ၏ ထိုသို့သူတို့သည်ယုဒနိုင်ငံကို အားပေး၍ရှောလမုန်သားရောဗောင်ကိုသုံးနှစ်ပတ်လုံးခိုင်ခံ့စေကြ၏။သုံးနှစ်ပတ်လုံးဒါဝိဒ်လမ်း၊ရှောလမုန်လမ်းသို့လိုက်ကြ၏။18ရောဗောင်သည်လည်းဒါဝိဒ်သားယေရိမုတ်သမီးမဟာလတ်၊ယေရှဲသားဧလျာဘသမီးအဘိဟဲလနှင့်စုံဘက်၍ယုရှ၊ရှမာရိ၊ဇာဟံ သားသုံးယောက်တို့ကိုမြင်ရ၏။ထိုနောက်အဗရှလုံသမီးမာခါနှင့်စုံဘက်၍အဘိယ၊အတ္တဲ၊ဇိဇ၊ရှေလောမိတ်တို့ကိုမြင်ရ၏။ရောဗောင်သည်ခင်ပွန်းတဆယ်ရှစ်ယောက်၊မောက်မမိဿံခြောက်ဆယ်တို့ကိုသိမ်းယူ၍သားနှစ်ဆယ်ရှစ်ယောက်၊သမီးခြောက်ဆယ်တို့ကိုရသည်တွင်၊အဗရှလုံသမီးမာခါကို အခြားသောခင်ပွန်းမောက်မမိဿံအပေါင်းတို့ထက်သာ၍ချစ်သောကြောင့် မာခာဤသားအဘိယကိုရှင်မင်းအရာ၌ခန့်ထားမိအကြံရှိ၍ညီကိုတို့တွင်အကြီးဆုံးဖြစ်စေခြင်းကချီးမြှောက်လေ၏ပညာတရိနှင့်စီရင်၍ယူဒခရိုင်နှင့်ဗယံမင်းခရိုင်အရရတို့တွင်ခိုင်ခန့်သောမြို့ရှိသမျှတို့၌မိမိသားတို့ကိုအနှံ့ပြားနေရာချ၍များစွာသောရိတ်ခါကိုတူထား၏မယံအများတို့ကိုအလိုရှိ၏